သာသနာတော်တက်တဲ့2539ခုနှစ်လူဝဟကောဇာတက်တဲ့1359ခုနှစ်ဘုရုဝိငန္တနေလရာတိတကူလာတိကျော်ဆေရဲ့တင်းကြံအကျိုးကြီးဒီနေ့ရှင်မင်းဝန္ဒနာရေးတာတို့ဓမ္မတာဝနာကုသိုလ်တူလာရောက်ရှိပူကြတယ် ဓမ္မမမကတရားလူနာကြတဲ့ယောဂီသူတော်စင်အများကိုခွန်ကြီးဓမ္မဒါနတရားအတူအင်းဒီမှာကသနာယရဏဝဒအာယုပါဠိတော်မှာလာတဲ့နိဗ္ဗာန်ပညာသုတ်တန်တရားတော်ဒီတရားတော်နဲ့ခွန်ကြီးတို့ယောဂီများကိုတရားအတူအင်းဒီမှာဖြစ်ပါတယ်ဒီတရားတော်ကိုဘုန်းကြီးများမကြမကြဟောကြားနေကြပါရဲ့ ဘာကြောင့်ဟောကြားရသလဲဆိုရင်ဘုန်းကြီးတို့ယောဂီသူတော်ရှင်များနားနေကြည့်လို့ရတဲ့အတွက်လားတရားရှင်ကိုရောင်ကြီးကလည်းပဲဒီနည်းဒီသာဝကနားနေသိလို့တဲ့ဆန္ဒရှိလာတဲ့တရားတော်ကိုမြတ်စွာဘုရားအထက်ကထက်ကဟောကြားလေးရှိပါလေအတူအချင်းအပ္ပမဒိနဘိကဝေသံပါတိသာဆိုတဲ့ တရားအစုအမမြတ်စွာဘုရားအနည်းဒီနေတိုင်းပဲဟောလာပြီးပြီးဆုံးမပြီးပြီးရှိပါတယ်။အဲဒီလိုပဲရင်းကြီးရဲ့နားနေဒီလိုတွေတရားများကိုဘုန်းကြီးများကလည်းတက်ခါတက်ခါဟောချပြရပါတယ်။နိဗ္ဗာန်ပညာဆိုတာနိဗ္ဗာန်နဲ့ဆိုင်တဲ့အနည်းပြဿနာဖြစ်ပါတယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်ကြတဲ့ပုဂ္ဂိုလ်များ ဒီလိုရဲ့ဘာသာရဲ့အထူးအတိတ်ဟာပါလေဆိုပြီးနိဗ္ဗာန်လေးပါပါလိမ့်မယ်ဗျာနိဗ္ဗာန်လေးဒီဒီတလုံးပဲဆိုလို့ပန်းတပုတ်နေဆိုလို့ရေအေးတစ်ခွက်ပဲဆိုလို့ရှင်မီးတရားနဲ့ဆိုလို့လှူပြီးရင်ဘာကိုဆူတောင်းရလဲဒီနိဗ္ဗာန်ကိုပဲဆူတောင်းရလေဒီနေ့လည်းပဲရှင်မင်းကိုသာသနာ့ရိပ်ကလာပြီးတော့မိမိတို့အာဏာခွင့်ရတယ်ရတဲ့ပိုင်းလေးအတွင်းမှာ သတိပဋ္ဌာန်ဝိပဿနာတရားတွေလာပြီးရှုပွားအားထုတ်ကြတယ်ဆိုတာဘာကိုလူကျင်လို့ပါလိမ့်မယ်။ဒီနိဗ္ဗာန်လူကျင်လို့လာကြတာ။ဒါကြောင့်နိဗ္ဗာန်ဆိုတာဘာလဲ။ပြီးဖို့မလိုပေဘူးလားဗျာ။ဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းနိဗ္ဗာန်နဲ့ဆက်ပြီးတော့နိဗ္ဗာန်ရဲ့အကြောင်းအရာကိုအထိုင်အလျောက်သိထားဖို့မလိုပေဘူးလားလူရင်ဒါကြောင့်နိဗ္ဗာန်ဆိုတာဘာလဲလို့နင်းလာရင်ဘုန်းကြီးတို့ယောဂီများဖြေဖို့ခက်တယ် ဆူတောင်းတာကတော့ဘာကိုဆူတောင်းနေလဲနိဗ္ဗာန်ကိုဆူတောင်းပြီးနိဗ္ဗာန်ဆိုတာဘာလဲလို့မေးလိုက်ရင်ခြေကိုလွယ်ရလားအမတန်ကိုဖြစ်နေပါလေ။ဒါကြောင့်အဲဒီဖြစ်နေတဲ့ရှင်လေးကိုလွယ်ကူစေခြင်းကိုဘုန်းကြီးကဒီနိဗ္ဗာန်ပညာဆိုတဲ့တုတ်တန်လေးကိုဘုန်းကြီးရွေးချယ်ပြီးဟောမှာဖြစ်ပါလေ။ ကျွန်တော်နိဗ္ဗာန်ဆိုတာဘာလဲလို့မေးလာရင်ဘုန်းကြီးတို့ယောဂီများဖြေဖို့ကတူတူလေးပါပဲငြင်းချင်းသဘောပဲလို့ဖြေပါဘယ်လိုဖြေရမလဲဒီငြင်းချင်းသဘောပဲလို့ဖြေပါဒီတော့ဘာလဲငြင်းတာလဲလို့မေးရင်ကိလေသာဝကမ္မဝဝိပါကဝဆိုတဲ့အဲ့ဒီဝဆင်းရဲတွေငြိမ်းတာအဆင်းရဲတွေငြိမ်းတာလေဒီဝဆင်းရဲတွေငြိမ်းတာကိုဘာလို့ခေါ်လဲ နိဗ္ဗာန်လို့ခေါ်တယ်။အဲဒီနိဗ္ဗာန်မှာနှစ်မျိုးရှိတယ်။သာဥပါရိသေတနိဗ္ဗာန်၊သနုပါရိသေတနိဗ္ဗာန်လို့ဘယ်နှမျိုးလဲ။နှစ်မျိုး။သာဥပါရိသေတနိဗ္ဗာန်ဆိုတာခန္ဓာအကျဉ်းရှိပြီးတော့ကိလေသာငြိမ်းနေတာ။အခုပြောနေကိလေသာကိုကာမကိုဝိပါကကိုဆိုတဲ့ဝတ်ကြီးတွေငြိမ်းနေတာကိုဒါသဥပါရိသေတနိဗ္ဗာန်ခန္ဓာကိုယ်အကျဉ်းရှိခန္ဓာရှိတယ်။ အခုဘုန်းကြီးတို့ဒီမှာတရားတွေဘုရားများအားထုတ်လို့အားထုတ်နေရင်းနဲ့တမာရီတရားတွေအားကောင်းဝိပဿနာဉာဏ်တွေအစစ်စစ်တဲ့ဒီဉာဏ်တွေရည်ရည်ပြည့်စုံတဲ့အခါကျတော့မြင့်မြတ်ကိုယ်ဉာဏ်ဆက်ရောက်နိဗ္ဗာန်ကိုမျက်မှောက်ပြုသွားပြီဆိုရင်ဒါမိမိကခန္ဓာအကျွင်းရှိပြီးတော့နိဗ္ဗာန်မျက်မှောက်ပြုသွားတာအဲအဲဒီကနေအစစ်စစ်မင်းအစစ်စစ်ကိုယ်အစစ်စစ်တိုက်လို့ကိလေသာအာသောတရားတွေကုန်ခန်းပြီးတော့ ပရတမညာပူညာနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတကယ်ခန္ဓာအကျွေးရှိနေတယ်သို့တော့နိဗ္ဗာန်ကိုလည်းပဲမျက်မှောက်မပြုရပေဘူးလားယပြုရရင်နောက်ပြီးတော့အနုပါရိမေတ္တနိဗ္ဗာန်ဆိုတာကပါဠိဆိုခန္ဓာအကျွေးမရှိတော့ခန္ဓာအကျွေးမှာခန္ဓာပါငြိမ့်သွားတာခန္ဓာပြိနိဗ္ဗာန်ဝင်ဆံသွားပြီ အဲဒီတော့အကျိုးကံနာအကျင်းမှာငြိမ်းသွားတာကိုအနုပါရိသေတနိဗ္ဗာန်အကျိုးကံနာအကျင်းမှာငြိမ်းတာကိုပါပါလိမ့်မယ်ေအနုပါရိသေတနိဗ္ဗာန်အကျိုးကံနာအကျဉ်းရှိလျက်နဲ့ကိလေသာငြိမ်းတာကိုသဥပါရိသေတနိဗ္ဗာန်ဘယ်နှမျိုးပါလိမ့်မယ်ဗျာနှစ်မျိုး ဒါကြောင့်ဒီနိဗ္ဗာန်ကဘုန်းကြီးတို့ဒီမှာလူရင်းလေးပြောရရင်တော့အစိုးဆုံးကပြောတဲ့ဒီနိဗ္ဗာန်ဆိုတာဘာလဲဆိုရင်ငြိမ်းခြင်းသဘောပဲ။ဘာရင်ငြိမ်းတာလဲဆိုရင်ဝစီရဲတွေငြိမ်းတာ။ဘာရင်ငြိမ်းတာလဲ။ဒီဝစီရဲတွေငြိမ်းတာကိလေသာဝကမ္မဝဝိပါကဝဒီဝစီရဲတွေငြိမ်းတာကိလေသာဝဆိုတာဝိသဒနာဥပါဒာဒါရင်ငြိမ်းတာ။ကမ္မဝဆိုတာသင်္ခါရကမ္မဘဝအဲ့ဒါကြီးအကုန်လုံးငြိမ်းတာ။ ဝိမာန်တမှုဆိုတာအဲဒီအကုတုကံအဲဒီကုတုကံအကုတုကံရဲ့အကျိုးဖြစ်တဲ့ကမ္မဘဝလို့ဆိုရဲကုတုအကုတုတရားတွေအဲဒါတွေငြိမ့်ပါဒီကိလေသာကိုကမ္မဝိပါကဝေါ်လို့ဆိုတဲ့ဒီကိုသိရကိုလည်းများပြီးငြိမ်းတာကိုနိဗ္ဗာန်ဟုတ်တယ်မလားဒါကိုဘုန်းကြီးတို့ကျမ်းစာများမှာဘယ်လိုဟောတာလဲဆိုတော့နိဗ္ဗာန်တန်တိလက္ခဏာနိဗ္ဗာန်ဣသုတိရတနိဗ္ဗာန်အနိမိတ်တပစ္စုပ္ပဒါနာ နိဗ္ဗာန်အပတိပါကံနိဗ္ဗာန်နိဗ္ဗာန်ဒီခန္တိလက္ခဏာငြိမ်းခြင်းသဘောလက္ခဏာရှိ၏နိဗ္ဗာန်ဘာသဘောလက္ခဏာရှိတယ်ဒါကြောင့်နိဗ္ဗာန်နိဗ္ဗာန်ဒီခန္တိလက္ခဏာငြိမ်းခြင်းသဘောလက္ခဏာရှိ၏နိဗ္ဗာန်နိဗ္ဗာန်ဒီဣဇုတိရသံမယွေလျော့ခြင်းမကျေသိခြင်းကုန်ရှိ၏နိဗ္ဗာန်မှာဟူစင်းရနာစင်းရသိစင်းရရှိပါမလား နိဗ္ဗာန်မှာမပြည့်မရှိတော့ဘူးဖြစ်ပြီးပြတ်သွားတဲ့သဘောတရားတွေမရှိတော့ဘူးဒါကြောင့်နိဗ္ဗာန်ကနိဗ္ဗာန်သည်ဣဇုတိရတံမရွေလျောခြင်းမပြည့်စည်ခြင်းကုန်ရှိပါပေ၏နိဗ္ဗာန်နိဗ္ဗာန်တိအာနိမိတပိစုပဒနာပုံသဏ္ဍာအယိနမိကင်းပေါ်အားဖြင့်ဉာဏ်အားရှိရှုခြင်းမဝေ၏နိဗ္ဗာန်မှာဘုန်းကြီးတို့ယောဂီများပုံသဏ္ဍာအယိနမိဆိုတာရှိရလား ဘုံကြောင့်ပြတ်တတ်ကြီးတွေဆိုတာရှိရလားအနည်းရောင်အဝင်းရောင်ကြီးတွေဆိုတာရောရှိရလားဒါကြောင့်နိဗ္ဗာန်နိဗ္ဗာန်တိအနိမိတ်တပိစုပဒါနပုံတန်တအယိနမိကင်းသောအပြင်ညာအရှင်းရှင်းတင်ပါ၏နိဗ္ဗာန်နိဗ္ဗာန်တိအပတိပါကံတူသောအရာရေလူလည်းမရှိပါနိဗ္ဗာန်ချမ်းသာနဲ့တူလိုက်တာလို့အဲဒီနိဗ္ဗာန်နဲ့တူရဲ့ရာနိဗ္ဗာန်နဲ့တူရဲ့ချမ်းသာရှိရတာဗျာ ဘယ်လိုမှမရှိပါနိဗ္ဗာန်နဲ့နိုင်စားလို့နိဗ္ဗာန်ချမ်းသာနဲ့နိုင်စားပြီးတော့သူရဲ့ချမ်းသာလို့ပဲချမ်းသာမှမရှိပါဒါကြောင့်နိဗ္ဗာန်နိဗ္ဗာန်တိအပတိပါကံတူသောအရာရဲ့လို့မရှိပါနိဗ္ဗာန်မှာတူတဲ့အရာရဲ့လို့မရှိဘူးတဲ့ဒီချမ်းသာကတော့ပြင်နိဗ္ဗာန်ချမ်းသာတိုင်းပဲသိကိုချမ်းသာတာပဲလို့ပြောစေရနိုင်ဆိုနေရမရှိပါဒါကြောင့်ဘုန်းကြီးတို့ယောဂီများကဒီနိဗ္ဗာန်ကိုကိုယ်တိုင်ကိုယ်ကျမျက်မှောက်ပြုရရင်ကတော့ဒီနိဗ္ဗာန်ရဲ့ရည်ကျင်းသဘောကိုကိုယ်တိုင်လည်းမသိပေဘူးလားဗျာ နိဗ္ဗာန်မှာအဖြစ်အနိမ့်ဤအဝင်းဤဘုံတန်တန်ရိပ်နမိတ်ဤဘုံဆောင်ပြတ်တတ်ဤမရှိဘူးဆိုတာရောကိုယ်တိုင်မသိနိုင်ပေဘူးလားနိဗ္ဗာန်မှာကိုခြင်းနာခြင်းသိခြင်းဆိုတဲ့တရားတွေမရှိဘူးဆိုတာကိုယ်တိုင်မသိနိုင်ပေဘူးလားဒါမှဘုန်းကြီးတို့ကျေးဇူးရှင်မာသီဆရာတော်အင်အားကြီးကလွယ်လွယ်လေးနဲ့မှတ်သားလို့လွယ်ကူအောင်ဆုံးဖို့လေးကြည်တာလေးကြည်တာလေးဆိုကြည့်ယုံနာဖြစ်ပြပြလျက်ငြိမ့်သည် ရေလျောတေခြင်းကင်းရှင်းပေသည်သံဃာနမိကင်းစေခြင်းသည်နိဗ္ဗာန်ရောက်ကတည်ရင်သည်ယုံနာဖြစ်ပြပြတ်လျက်ငြိမ့်သည် နိဗ္ဗာန်မှာယုတ်တရားနံတရားတွေအကုန်လုံးပြည့်မှုပြည့်မှုတရားတွေအကုန်ပြတ်သွားပြီးငြိမ်းသွားပြီဟုတ်တယ်မလားဗျာ။ဒါကြောင့်မို့ယုတ်နာဖြစ်ဖြစ်ဒီပြတ်သေးသွားတဲ့ငြိမ်းတဲ့နိဗ္ဗာန်လေးကိုဆက်ရောက်မယ်လို့ဘုန်းကြီးပြောပြနေတာ။နိဗ္ဗာန်ရောက်ပြီးမျက်မှောက်ပြုလာပြီဆိုရင်ယုတ်တရားနံတရားတွေအကုန်လုံးပြည့်မှုပြည့်မှုတွေပြတ်သွားတယ်ရပ်သွားတဲ့သဘော။ယုတ်နာဖြစ်ဖြစ်ပြတ်နေငြိမ်းပြီ။လူလျောတည်ခြင်းကင်းရှင်းပြီ။ သံဃံနမိကင်းသိခြင်းသည်နိဗ္ဗာန်ရောက်ကခြင်းသည်ဒီနိဗ္ဗာန်ကိုသာယောဂီပုဂ္ဂိုလ်ဟာမျက်မှောက်ပြုလိုက်ရပြီဆိုရင်နိဗ္ဗာန်မှာပုံတန်တန်ရိပ်နဲ့မိတ်ပြီးပြင်းလာလည်းပဲကိုယ်တိုင်ကိုယ်ကျသိရမယ် နိဂမဥနာတိဆိုရည်သိရည်ညီနာလည်းပဲကိုယ်တိုင်ကိုကြသိရမယ်နိဂမယုံနာဖြစ်တဲ့တရားလုံးပြတ်သေးသွားပြီဆိုတာလည်းပဲကိုယ်တိုင်ကိုကြမသိနိုင်ဘူးလားဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများဘဝတံသင်္ခါရအဘဝတံနိဗ္ဗာန်ဘဝတံမပြတ်ရှိ၍နေတော်ယုံနာအပေါင်းဒီသင်္ခါရသင်္ခါရတရားတို့ပါပေ၏။မပြတ်ရှိနေတာတွေရှိနေတဲ့တရားတွေကသင်္ခါရတရားတွေပဲတဲ့။ အဘဝတံမပြတ်စာရဖြစ်သည့်ယုံနာသင်္ခါရကင်းသောသဘောတည်းနိဗ္ဗာန်နိဗ္ဗာန်မိပါ၏ယုံနာသင်္ခါရတရားတွေကင်းသွားရဲ့ပြတ်သွားရဲ့ဆင်းသွားပြီဆိုရင်အဲ့ဒါနိဗ္ဗာန်ယုံနာသင်္ခါရတရားတွေနိဗ္ဗာန်မှာရှိသေးရဲ့လားဘာမှယုံတရားလည်းမရှိဘူးနံတရားလည်းမရှိဘူးယုံနာတရားမရှိဘူးဆိုရင်ယုံနာဖြစ်တဲ့တရားတွေရှိပါဦးမလား မရှိတော့ဘူးအဲ့ဒီယုံနာရဲ့ဖြစ်ပြမှုတရားလေးပြန်ဆင်းသွားတာရဆင်းသွားတာဟာပါပါလိမ့်မယ်နိဗ္ဗာန်နဲ့အဘဝတ္တမပြတ်သောရဖြစ်သည့်ယုံနာသင်္ခါရကင်းသောသဘောဖြင့်နိဗ္ဗာန်နိဗ္ဗာန်မြည်ပါ၏ဒါရင်ဆိုတော့ဥပါဒသင်္ခါရောအနုဥပါဒောသင်္ခါရောအနုပါဒောနိဗ္ဗာန်နဲ့ဥပါဒောဖြစ်ပေါ်ခြင်းဒီကွာဖြစ်ပေါ်ခြင်းရှိတဲ့သဘောဒီသင်္ခါရသင်္ခါရတရားတို့ပါပဲရှိနေလို့ရှိရင်သင်္ခါရတရားပဲ အနုပါရောမပြည့်ခြင်းသည်ဝါဖြစ်ကြီးကင်းသောတဘောတိနိဗ္ဗာန်အငြိမ့်တနိဗ္ဗာန်ပါ၏။နိဗ္ဗာန်တရားမှာဖြစ်တဲ့သဘောကြီးရှိသေးရလားဗျာ။အဖြစ်မှမရှိလို့ရှိရင်အပြည့်သဘောရောရှိပါဦးမလား။မရှိတော့ဘူး။ဒါကြောင့်ဖြစ်ပေါ်နေတာအသင်္ကာရတရားကြီး။ လုံးဝမဖြစ်ပေါ်ပဲနဲ့ငြိမ်းသွားတဲ့သဘောဟာဘာဝတိကလေးနိဗ္ဗာန်ပဲအဲဒီနိဗ္ဗာန်မှာယုတ်တရားတွေနတရားတွေယုံနာရဲ့ဖြစ်ဖြစ်သဘောတွေမရှိဘူးဆိုပါရင်သိရဲ့ဥဒမြတွေရှိသေးရလားဗျာသိရဲ့ဥဒမြတွေလုံးဝမရှိအခါကျတော့ဒါကြောင့်ချမ်းသာရေးအေးချမ်းနေနေအေးတွေကျင်စားပြီးတော့မဆိုကြပြီဘူးလားတကယ်တော့ဒီနိဗ္ဗာန်ဟာငြိမ့်သွားတဲ့သဘော။ဘာလို့ငြိမ့်သွားတာလဲဆိုရင်သန္တရာစည်းရည်ခန္ဓာစည်းရည်ဝစီရည် အဲ့ဒီအင်းရဲ့ဘုရားများကြီးပါဖြစ်သွားတာလေငြိမ်းသွားတဲ့သဘောတဲ့နိဗ္ဗာန်ရဲ့သဘောကဒါပဲငြိမ်းသွားတဲ့သဘောလေးအဲ့ဒီငြိမ်းသွားတဲ့သဘောငြိမ်းသွားတာလေးဒီပြီလေချမ်းသာရင်အင်းချမ်းရင်အတိတုကအငြိမ်းတဲ့နိဗ္ဗာန်ပဲဒီလိုတင်စားပြီးပြောနေကြတာအကာဘာမှာဘုန်းကြီးတို့ရှင်းသားလေးဘုရားမတိသူမြတ်ကြီးဟာသမာမဏိဟောတဲ့သမာဘဝင်စားရတာချက် အဲလိုဝေဒနာယံကဌာနတိရဲ့စေကကဏမှာဒုက္ခမိတံအာဟုသောနိကနာဒုက္ခမိတံအာဟုသောနိကနာသံဃာတော်များတရားသဖြင့်ရှင်မှာသူရန်ကျူတော်မူ၏အာဟုသောငါရှင်တို့နိဗ္ဗာန်နိဗ္ဗာန်သည်ဣဒံနိဗ္ဗာန်ဤနိဗ္ဗာန်သည်ဒုက္ခချမ်းသာမှပါပြီသောတကားအာဟုသောငါရှင်တို့ဣဒံနိဗ္ဗာန်ဤနိဗ္ဗာန်သည်ဒုက္ခချမ်းသာမှပါပြီသောတကားနိဗ္ဗာန်ချမ်းသာလိုက်တာလို့ အဲဒီလိုသာနာတော်ရှင်များများရဲ့ရှိမှာစီရီငြိမ်းကြီးတွေတွေ့ကြမှုချမ်းသာရဲ့လိုတင်စားပြီးတော့ပြောတော်မူ၏ဒီခါကဏ္ဍမှာဘုန်းကြီးတို့လာလူရာကြီးဆိုတဲ့မတိကြီးတပါးအဲဒီနာလူရာကြီးဆိုတဲ့မတိကြီးကနေပြီးတော့ထပ်ပြီးတော့ဂိမနိတအာဟုသောသာရိပုတ္တဒုက္ခယရိတနာတိဝိရိတံနဲ့ထပ်ပြီးတော့သောရကတက်တယ်။ဘာဝတ္တသာရိပုတ္တကရှင်သာရိပုတ္တရာ ဧတံဤနိဂံ၌ဒုက္ခကျမ်းသာကိခိဗနာဘေဝနိဤရနိဂံဟာဣဒံဤနိဂံ၌ဒုက္ခကျမ်းသာကိကိဗနာဘေဝနိဣဒံဤနိဂံ၌ဝေရယိတံခံစားခြင်းသည်နတ်တိမရှိဘူးမဟုတ်ပါလား။မာသင်္တာရိဘုဒ္ဓရာအရှင်ဘုရားကနိဗ္ဗာန်ချမ်းသာရဲ့ချမ်းသာတဲ့လူပြောနေတယ်။အဲလိုချမ်းသာတယ်ဆိုတာဘယ်ဟာလဲ။ နိဗ္ဗာန်တရားမှာဝိရိယခံစားမှုဆိုတဲ့ဝေခံစားမှုဆိုတာမရှိဘူးမဟုတ်ပါလား။ဟုတ်တယ်လေနိဗ္ဗာန်မှာခံစားမှုရှိဘူး။ခံစားမှုမရှိဘဲနဲ့ဟိုကသင်္သာရိပုတ္တရာမထေရမြတ်ကချမ်းသာတဲ့လူကျင်စားပြီးပြောရင်အဲဒါချမ်းသာတယ်ဆိုတာဘယ်ဟာလဲနိဗ္ဗာန်မှာဝိရိယဆိုတဲ့ခံစားမှုမရှိဘူးမဟုတ်ဘူးလားမေးပါဒီခန္ဓာမှာသင်္သာရိပုတ္တရာမထေရမြတ်ကဣဒရိဝါကောဋ္ဌဣဒရိဝါကောဋ္ဌအဝုသောဒုက္ခံ ဒုက္ခယတိတနတ္တိဝေဒိတံအာဟုသောလာလူအာဟုသောလာနာလူတာယိအရှင်နာလူတာယိဣဒံဤနိဗ္ဗာန်၌ဣဒံဤနိဗ္ဗာန်၌ဣဒရိဝဤခံစားမှုမရှိခြင်းဒီပင်ဤဣဒရိဝကိုဤခံစားမှုမရှိခြင်းဒီပင်ဤဒုက္ခချမ်းသာပေသည်ဣဒံဤနိဗ္ဗာန်၌ဝေဒိတံခံစားခြင်းဒီနာတိမရှိပါပေဟုတ်ပါလေတဲ့ငါရှင်နာလူတာယိရဲ့ နိဗ္ဗာန်မှာခံစားမှုဆိုတာလုံးဝမရှိပါအဲဒီခံစားမှုမရှိတဲ့အတွေ့အကြုံကိုချမ်းသာတယ်လို့ငါကျင်စားပြီးတော့ပြောတာတကယ်လို့ခံစားမှုရှိနေမယ်ဆိုရင်ချမ်းသာခံစားလို့ရှိရင်ဆင်းရဲတွေခံစားနေရနိုင်မယ်ဒါကြောင့်ဒီကမှာဝိရိယခံစားမှုကမရှိပါဘူး။ဒီခံစားမှုမရှိတဲ့အတွေ့အကြုံကချမ်းသာတယ်လို့တင်စားပြီးတော့ပြောတာ။အဲလိုမျိုးအဲဒီလိုရှင်သာရိပုတ္တရာမထေရမြတ်က လာလို့ဒါဤမထေကြီးကိုပြန်လဲပြီးတော့ဖြေချ၏ဒါကြောင့်နိဗ္ဗာန်မှာခံစားမှုဆိုတာရှိရလားဗျာခံစားမှုဆိုတာနန္တရားပဲဟုတ်တယ်မို့လားအဲတော့နန္တရားရှိနေတယ်ဆိုရင်ဒါနိဗ္ဗာန်မဟုတ်သေးဘူးဟုတ်တယ်မလားဗျာအဲတော့ခံစားမှုဆိုတဲ့တရားဝိရိယနိဗ္ဗာန်မှာမရှိပါယုတ်တရားလည်းမရှိပါနတ်တရားလည်းမရှိပါအဲတော့ယုတ်နံတရားမရှိဘူးဆိုရင်ယုတ်နံရဲ့အဖြစ်ပြတရားတွေရှိပါဦးမလား ဖြစ်ပြနေလို့မပြတ်နှိမ့်တဲ့နေလို့ဆင်းရဲတာဟုတ်တယ်မလားဗျာဖြစ်မှုပြင်းမှုတွေမရှိဘူးဆိုရင်ဆင်းရဲဆိုတာရောရှိပါအောင်လားအဲဒီတော့နိဗ္ဗာန်မှာယုံနာအဖြစ်ပြတရားတွေမရှိတော့တဲ့အတွက်ကြောင့်ကိုဆင်းရဲဟူလည်းများအရောရှိပါအောင်လားအဲဒီဆင်းရဲတွေငြိမ်းတဲ့သဘောကိုဘာလို့ခေါ်ရင်နိဗ္ဗာန်မှာခွင့်လို့ယောဂီများယခုမိမိတို့တရားရှုပွားအထုတ်နေတဲ့ကံမှာနိဗ္ဗာန်ကိုဘယ်လိုများမျက်မှောက်ပြုနိုင်ပါလဲလို့မေးလာရင်တဲ့ခွင့်လို့ ဒါနာတို့ဒီကျေကျေဝန်းဝန်းလေးအပြင်ပြင်ချပြီးတော့လာခဲ့တဲ့ဒီကိုကျုံမှာဒီလိုဒီကိုကျုံမှာဘုန်းကြီးတို့ယဟန်လောနာကဆိုတဲ့နာကမရှိဘူးမင်းကြီးကနေပြီးတော့တခါတော့မင်းကြီးဘယ်လိုလေးတယ်လဲဆိုတော့အရှင်ဟာဒီအရှင်ဘုရားရဲ့နိဗ္ဗာန်မြတ်ဘုရားကြီးပြောဆိုနေကြ၏ ရှင်နာကမတိကိုဒီမှာမျက်မှောက်ပြုတယ်လို့ရှင်ရရဲ့နိဗ္ဗာန်ကိုနိဗ္ဗာန်ကိုမျက်မှောက်ပြုတယ်မျက်မှောက်ပြုတယ်လို့ပြောဆိုနေကြအဲတော့ဘယ်လိုများမျက်မှောက်ပြုတာလဲဗျာလို့ဒီမှာမင်းရဲ့ကြီးကမင်းရဲ့ခံစားနာကြတော့အဲဒီမှာရှင်နာကမတိမြတ်ကနေပြီးတော့တတ္တတံစိတံအပရပရမနတိကရောတော့ဘဝတံသမာဘဝတံသမာသကမိတဝံအဘဝတံအောက်ကမတိ အဘောတံမနုပ္ပတောပါရာဇသမ္မာပฏิပန္နောနိဗ္ဗာနံပစ္စည်းကရောတိတိဝန္တိမဟာရာဇမြတ်တော်မင်းကြီးအပရံပရံဓမ္မကြီးဓမ္မအစဉ်စဉ်မန္တိကရောတော်နှလုံးတွင်ရှိမှ၏နေသောတတတူယောဂီပုဂ္ဂိုလ်ဤတံစေတံကိုရှုမှတ်နေတဲ့စေကလေးသည်ဘုန်းကြီးတို့ယောဂီများမိမိရဲ့ကိုယ့်အကူနဲ့တန်ရှိပြီ အာယုတကူပေါ်လာလိုက်မှစိတ်တစ်ချက်မှလိုက်အာယုတကူပေါ်လာလိုက်မှစိတ်တစ်ချက်မှလိုက်နဲ့ဓမ္မကိဓမ္မအစဉ်ဓမ္မနေအပရပရဓမ္မကိဓမ္မအစဉ်စဉ်မနတိကရောတော်နှလုံးသွင်းရှုမှတ်၍နေသောတန်တတူယောဂီပုဂ္ဂိုလ်ရဲ့ဉာဏ်စိတ်တရှုမှတ်နေတဲ့စိတ်ကလေးသည်ဘဝတံမပြတ်ပြင်းနေတဲ့ယုံနာရင်ကိုကမတိကမိတော်အကျုံလွန်၍အဘဝတံမပြတ်ပြင်းနေသောယုံနာဤကြောင့်ဉာဏ်ဆန့်ကျင်တဲ့သဘောလေးသို့အောက်ကမတိသိဝိ၍သွားလေတော့၏ မပြတ်ရှိနေတဲ့ယုံနာအရင်ရဲ့ကြောင်းမြန်ဆန်းကျင်တဲ့သဘောဆိုတာမဖြစ်တဲ့သဘောသောကပြောခဲ့ပြီးဥပ္ပါဒေဖြစ်နေတာဟူတဲ့မြတ်သင်္ခါရမဖြစ်တော့တဲ့သဘောဟာနိဗ္ဗာန်မဖြစ်တော့တဲ့သဘောဟာပါလေဟောအခုဒီမှာဘဝတဘဝတမပြတ်ဖြစ်နေသောယုံနာရင်ကိုသမတေကမိတဝါကျွလွန်၍အဘဝတံမပြတ်ဖြစ်လေသောယုံနာဤကြောင်းမြန်ဆင်းတဲ့သဘောလေးကိုအောက်ကမဲ့တေးသက်ဝင်၍သွားလေတို့ဤမဟာ ဓမ္မပฏิပန်သောဤနာမှန်စွာရှိနေသည်ဖြစ်၍အဘောဓမနုဘာတော်မပြတ်ဖြစ်နေတဲ့ယုံနာဤပြောင်းဉာဏ်သိဉ္ဇမဲ့တဘောရဲ့သူဆက်ယုံတော်သောယောဂီပုဂ္ဂိုလ်ကိုနိဗ္ဗာန်နိဗ္ဗာန်တသိကရောတိနိဗ္ဗာန်ကိုမျက်မှောက်ပြုသူဟူ၍ဘုဒ္ဓတိကောင်းကွန်မသွေးခေါ်ဆိုရပါ၏တည်း ဒိမမိလိတံမင်းကြီးကရှင်နာကဒေနမတိမြတ်ကိုရှင်မြတ်ဒီရှင်မြတ်တို့ရဲ့သာသနာမှာနိဗ္ဗာန်ကိုမျက်မှောက်ပြုရင်မျက်မှောက်ပြုလို့ပြောဆိုနေကြတယ်ဘယ်လိုနိဗ္ဗာန်မျက်မှောက်ပြုပါသလဲတရားဆိုတော့အဲဒီမှာတရားတော်မင်းကြီးတဲ့ဟောဒီအမှန်တရားတွေကိုဓမ္မကြီးဓမ္မအစစ်အစစ်ရှုမှတ်ပွားများအထုပြီးတော်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်နဲ့မှမပြတ်ရှိနေတဲ့အကျင့်တည်းရုပ်တရားတွေကမပြတ်ရှိနေတဲ့နံတရားတွေကမပြတ်ရှိနေတယ် ဒီမပြတ်ရှိတဲ့ယုံနာရဲ့ယုံသမတေကမိတဝါကျွလွန်သွားပြီးတော့အကုဒ္ဒအမဝတ္တမပြတ်ဖြစ်နေတဲ့ယုံနာအရေးရဲ့ကြောင်းရန်ဆန့်ကျင်မဲ့သဘောနဲ့သူမဖြစ်တော့တဲ့သဘောနဲ့သူမပြတ်တော့တဲ့သဘောနဲ့သူအောက်ကမတိတက်နေသွားနေတော့ဤအဲဒီဖြစ်မှုပြတ်မှုမဖြစ်မပြတ်တော့တဲ့သဘောဖြစ်မှုပြတ်မှုကြီးပြတ်သွားပြီးတော့မပြတ်မပြတ်တော့တဲ့သဘောလေးကိုတဝိပြီးတော့ဆန့်ရောက်သွားတဲ့သဘောကိုနိဗ္ဗာန်ပစ္စည်းကရောတိနိဗ္ဗာန်မြတ်မောပုဂ္ဂိုလ်ရဲ့ဝိသတိကိုယ်စုအပ်ပါပြီ မပြတ်ဖြစ်နေတဲ့ယုံနာအရေးတွေဟာပြင်လိုက်ပြင်လိုက်ပြင်လိုက်ပြင်လိုက်ပြင်လိုက်ပြင်လိုက်နေဖြစ်နေတယ်။အဲဒီယုံရဟဏတရားတွေရဲ့ဖြစ်မှုပြမှုတွေကနောက်တာမဖြစ်မပြတ်တော့ဘဲနဲ့ပြတ်သွားရက်သွားပြီဆိုရင်ဒါဘာကိုမျက်မှောက်ပြုတာလဲ။နိဗ္ဗာန်ကိုမျက်မှောက်ပြုတာ။ဒါကိုယောဂီများရဲ့ဉာဏ်နဲ့မှသိရမယ်တွေ့ရဒီတိုင်း။ရှုရအာယုံရောရှုသိစိတ်ကလေးရောအာယုံရောမသိစိတ်ကလေးရောနှစ်ခုတက္ကရာနဲ့ပြတ်သွားတဲ့သဘော။ အဲ့လိုပြတ်သွားပြီဆိုရင်အဖြစ်အပျက်တွေရှိသေးရလားအဖြစ်အပျက်မရှိရင်ဆင်းရဲရှိသေးရလားအဲ့ဒီအချိန်မှာဆင်းရဲမငြိမ်းနိုင်ဘူးလားအဲ့ဒီငြိမ်းသွားတာပါလေကဲတကယ်လို့မင်းမိမိတို့ဗရဝါကြီးတခြားအယူဝါဒရှိတဲ့ပုဂ္ဂိုလ်ကတင်လို့ရဘုရားမန္တာဝင်နေရဲ့မိမတရားဆိုတာဘာလဲလို့မင်းရင်ဘယ်လိုဖြေမလဲဘာရင်ငြိမ်းတာလဲလို့မင်းရင်ဒီဒါရီပြရမယ် ဆင်းရဲဝိညာဉ်ကြီးအကုန်လုံးငြိမ်းသွားတာကဘာလို့ခေါ်မလဲနိဗ္ဗာန်တရားတော်ရရှိကိုမြည်ကြီးဟောခဲ့တဲ့တရားကြီးနော်အဲတော့နောက်တစ်ခါနိဗ္ဗာန်နဲ့ဆက်ပြီးတော့ဒီမှာနိဗ္ဗာန်ပညာသုတ္တကြီးဖြစ်ပြီးဟောရအောင်အဲတော့ဒီနိဗ္ဗာန်ပညာလုတ္တလေးကဘုန်းကြီးတို့ရှင်သာရိပုတ္တရာမထေရမြတ်ဟောကြားတာဘယ်လိုဟောကြားတာလဲရှင်သာရိပုတ္တရာမထေရမြတ်ဟောတာကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီဝန်သာသူကောင်းတယ်လို့ ဒါရုပ်ပေါ်လိုက်ပြီဆိုရင်ဒါတရားဟောပြီဥမာအပြည့်ခွင့်လို့ဒီမှာရုပ်နေကနာတွေဆောက်ပါတဲ့အကြောင်းကိစ္စတစ်ခုနဲ့ဒီမှာအကုန်လုံးဆောက်ပါပြီးရေးလာတယ်ရေးလာပြီးတော့အကြီးကဲဖြစ်တဲ့ပုဂ္ဂိုလ်အောက်ကလက်မှတ်လေးထိုးလိုက်တယ်ဆိုရင်ဒါအကြီးကဲရဲ့စာပဲဟုတ်တယ်မလားညာအဲ့ဒီသဘောပါပဲအခုလည်းလဲဆိုတဲ့ဒီကိုရောမြတ်ကြီးကရင်းဝန်သားကြီးကောင်းနေသိမသာသူကောင်းနေလို့ဆိုလိုက်ရင်အဲ့ဒါမြတ်စွာဘုရားဟောပြီးအခုလည်းရှင်သာရိပုတ္တရာမထေရမြတ်ကြီးအခါရဘာနာမှာဘုန်းကြီးတို့ မကရတိုင်းနာမကဆိုရင်ရွာငယ်လေးမှာသွားပြီးတော့တည်င်းလုံးနေဘယ်ရွာငယ်လေးပါလိမ့်မယ်နော်နာမကဆိုရင်ရွာငယ်လေးအဲဒီရွာငယ်လေးမှာသင်္သာရိပုတ္တရာမထေရသူမြတ်တည်င်းလုံးပြီးတော့နေစဉ်ချိန်ကာလမှာအထာကောသဘုခာရေကောပတိပါစေကောကြီးငါယတမသာရိပုတ္တတိနုပတိငမေဥပတိငမိတဝအာယတမတာသာတိပုတိနာသာတိသမောတိ သမ္မောတနိယကတံပါရဏိယဝိတေသရတဝဧကမတံနိတိတိဧကမတံနိသိလောကောသဘုကာရကောပရိပါဇေကောအာယတမသာရိဗုဒ္ဓံဣဒရဝသံအဒါကောဒုနာလကယောဟငေ၌တရင်သုံးပြီးတော်မူခြင်းရှိသောကာလ၌သဘုကာရကောသဘုကာရကအမည်ရှိသောပရိပါဇေကောအဝေါဟုသောပရဝတ္တိသံတော်မြတ်လက်တွေက အဝတ်ဝုတ်ပဲနဲ့နေတဲ့ပရမိတ်ကိလေရှိတယ်လို့အဝတ်ဝုတ်ပြီးတော့နေတဲ့ပရမိတ်ကိလေရှိတယ်။ယခုရှင်သာရိပုတ္တရာမတိသူမြတ်ကိုရှင်းကံပြီးတော့မင်းရောက်တဲ့သဘုခါရကပရမိတ်ကတော့ဖြင့်အဝတ်ဝုတ်တဲ့ပရမိတ်ဖြစ်တယ်။ဒါကြောင့်သဘုခါရကောသဘုခါရကအမည်ရှိသောပရိပါဇေကိုအဝတ်ဝုတ်သောပရမိတ်ပြီးရင်နာပြင်းရ၌အာယတမသာရိပုတ္တောရှင်သာရိပုတ္တရာမတိသူမြတ်သည်အတ္တိရှိ၏ ဒေနာတော်ရှင်သာရိပုတ္တရာမထေရမြတ်ရှိရာရတ္တဥပသင်္ကမိရှင်ခါကြီးဥပသင်္ကမိတဝါရှင်ခါကြီး၍အာယတမတာသာရိပုတ္တရာရှင်သာရိပုတ္တရာမထေရမြတ်နှင့်နာဒီဘုဒ္ဓဘာသံမောတိဝမ်းမြောက်ဝမ်းသာပြောဆိုလေ၏သံမောတနိယံဝမ်းမြောက်ဝမ်းသာပြောဆိုလိုက်သောကထံတရဏိယံတဲ့တုအောင်မိလိုက်သောကထံစကားကို ဤဧတရေတဝါပြည်သည့်ပြည်လုံးသည်ဟောပြောဆိုပြီး၍ဧကမန္တတိယောလျောပတ်တော်ရနိုင်ဤတိတိတန်ကြီးဤဧကမန္တတိယောလျောပတ်တော်ရနိုင်ဤတိန်တော်ကိုတန်ကြီးဖြစ်သောသဘုခာရကောသဘုခာရကအမည်ရှိသောပရိပါဇကောပရပိုက်ခြင်းအာယတမတံသာရိပုတ္တံအရှင်သာရိပုတ္တရာမထေရမြတ်ကိုဧတံဝဇနံဤကဲ့သို့သောအမိစကားကို ဘုဇာကောင်းကွန်မသိလျောက်တပါနေပါပေတော်တည်းယနာယဗုဒ္ဓဓမ္မတိတုမြတ်မကရာတိုင်းနာလကယွမ်းငယ်မှာတရင်သုံးပြီးတော့နေတော်မူသည်တဲ့သကုခာယကပရမိတ်တခုကနေပြီးတော့ ရှင်သာရိပုတ္တရာမတေတုမြတ်တရင်သုံးတော်မူရန်နေရာဌာနရှိကပြီးတော့ရှင်သာရိပုတ္တရာမတေတုမြတ်နှင့်အလဘသနာပဝမ်းမြောက်ဝေဒနာအမယဝေဒနာဤပြောဆိုနှုတ်သွင်းဖြစ်ပြီးအရှိကကနာဒီလောယပတ္တနိယဒါနမတိုင်ပြီးတော့အဲဒီသဘုခါရကပါဝိကနေပြီးတော့ရှင်သာရိပုတ္တရာမတေတုမြတ်ကိုနည်းပြောင်းတယ် ဒီကံကိုပြောပြကြည့်ကြတယ်ဒီကံဆိုတာဘာပါလဲလို့မေးတဲ့အခါရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းပဲလူရင်းနဲ့ပြောလိုက်တယ်ငါရှင်သဘုကာရကံတဲ့ရာဂကုံရာဒေါသကုံရာမောဟကုံရာဟာနိဗ္ဗာန်ပဲရာဂဒေါသမောဟရဲ့ကိညာကုံရာချုပ်ရာဟာဘာပါလိမ့်မလဲနိဗ္ဗာန်ပဲနိဗ္ဗာန်နဲ့နိဗ္ဗာန်မှာရာဂတရားကြီးရှိသေးရလားဒေါသတရားကြီးမောဟတရားကြီးရော ဒီလိုရာဂဒေါသမောဟကိယကုယချုပ်ရပါပါလိမ့်မယ်အနိဒံလေးလူကြီးကြီးတွေချိန်လိုက်တာဟုတ်တယ်မလားဘုရားလည်းနိဗ္ဗာန်ဆိုတာဘာလဲဒီကလည်းနိဗ္ဗာန်ဆိုတာရာဂကိစ္စနိဗ္ဗာန်ပဲတဲ့ဒေါသကိစ္စနိဗ္ဗာန်ပဲမောဟကိစ္စနိဗ္ဗာန်ပဲနိဗ္ဗာန်မှာရာဂဒေါသမောဟတရားတွေအဖြစ်လေကင်းနေပြီမရှိတော့ပါအဲလိုရာဂဒေါသမောဟကင်းနေတဲ့တရားကိုနိဗ္ဗာန်ကိုခေါ်သည်ဟုတ်တယ်မလားကိတ္တလေးကိုမှတ်တမ်းလေးသင်လိုက်အောင် ဒီကံသုရာတေဟာလေယာကသီတံမိတံလေဒီကံသုရာတေဟာလေဟဲ့ဒီကံလေအဲ့တော့ဒီကံဆိုတာဘာလဲလို့နင်းရေးဆိုရင်ယောဂီများဘယ်လိုရှင်းမလဲဟုတ်ပြီ ရာဂကိနေတာနိဗ္ဗာန်ဒေါသတရားတွေကိနေတာနိဗ္ဗာန်မောဟတရားတွေကိနေတာနိဗ္ဗာန်အရှင်သာရိပုတ္တရာမထေရမြတ်ကြီးရှင်းလိုက်တာသူရှင်းလိုက်တာလေရှင်သာရိပုတ္တရာမထေရမြတ်ကြီးကအာဝိသောသဘုကာရကငါအရှင်သဘုကာရကယောညာကေတေယောကျင်ယာကဤကိုညာတိအတ္တိရှိရှိယောတောတေယောကျင်တော်လာဤကိုညာတိအတ္တိရှိရှိယောမောယေခေယောကျင်မောဟဤကိုညာတိအတ္တိရှိရှိ ဤဟံဤရာကဒေါသမောဟဤကိုယ်ရာကိုနိဗ္ဗာန်တိနိဗ္ဗာန်ဟူ၍ကိုယ်တည်းကောင်းစွာမသွေခေါ်ဆိုအပ်ပါ၏တည်းဘုရားသဘုဂါရကပရဝိကံနဲ့ပဲလူရင်းမင်းတဲ့တို့ ဘုန်းကြီးတို့ရှင်သာရိပုတ္တရာမတိတူညာကြီးကလည်းလူကြီးဟူတာရှိတယ်။ဘုန်းကြီးတို့ရှင်လိုက်ပြီးခန္ဓာနဲ့ကျတော့ဒုက္ခန္တပရမိကတတ်သိပြီးတော့သိကျင်ဉာဏ်နဲ့ဒါကြောင့်အာတိပနာဝတ္တမေကောအာတိပရိပဒအိနတ္တနိဗ္ဗာန်တသိသိကရိယာတိ။သာဝတောသာရိပုတ္တရာရှင်သာရိပုတ္တရာဣဒတံနိဗ္ဗာန်တဤနိဗ္ဗာန်ကိုသိသိကရိယာယမျက်မှောက်ပြုပြီးအကျိုးက ဒီစိတ်ကလေးဟာယာနိဗ္ဗာန်ကိုမျက်မှောက်ကြည့်ပြီးကျုံကမေကောလံကြောင့်ဒီအဋ္ဌိပန္နာရှိလေသလောပရိပဒာအရှင်လံရှင်ဒီအဋ္ဌိပန္နာရှိပါသလောမဆင်းတော်ဘုရားနိဗ္ဗာန်ဆိုတာတော့သိပါပြီအဲဒီနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရတဲ့လမ်းကြောင့်မေကောလမ်းကြောင့်ဆိုတာရောရှိသလားပရိဝရနိဗ္ဗာန်ကိုရောက်နိုင်တဲ့အခြင်းလမ်းကြောင့်ဆိုတာရောရှိသလားလို့ထပ်ကြည့်ပြီးတော့မြင်မြင် ဒီလိုသတိရေးရကလမှာကျင်းတော်ရေကုဒ္ဒမတိသူများကြီးကအာတိကောအာဟုသောမေသောအာတိကရိကရာဣတတံနိဗ္ဗာန်တသစ္စေကရိယာယံတိအာဟုသောသဘုခရကံအရှင်သဘုခရကံဣတတံနိဗ္ဗာန်တအိနိဗ္ဗာန်ကိုသစ္စေကရိယာယံမျက်မှောက်ပြုခြင်းအကျိုးကမေဃနာကြောင့်ဒီအာတိကောရှိတိတာမြင်သည် ပတိတတံအခြင်းတိတိအာတိကိုရှိတိတော်မြင်သည်မတ္တိဒုက္ခရတံမြေဟောမြေမောပြုနိုင်ဖို့ရအတွက်ဤကံကိုသွားရလမ်းရောက်ဆိုတာလည်းရှိရဲ့မြေဟောမြေမောပြုနိုင်ဖို့ရအတွက်အခြင်းလမ်းဖြင့်ဆိုတာလည်းရှိရဲ့သူကမိတာလည်းအဲ့ဒီမှာမိဘရောက်ဖို့ရအတွက်အခြင်းလမ်းဖြင့်လို့လမ်းဖြင့်လို့လမ်းကြောင်းလို့ရှိသလားလို့မေးတာမင်းရဲ့ကံမှာဒီကအပြည့်အလဲကွက်သိနေတယ် ဒီအနာမျက်မှောက်ပြုလို့ရတဲ့ဘာရလမ်းကြောင်းဆိုတာလည်းရှိတယ်ပရိသေတာအကျဉ်းလမ်းကြီးဆိုတာလည်းရှိတယ်တဲ့။ဒါနောက်တစ်ခုအဲ့ဒီအကျဉ်းလမ်းကြီးကိုသိလို့တဲ့အတွက်ကြောင့်မို့လို့ကာရကပရမိတ်တာမင်းနေတယ်။ကတ္တမောပနာဝတ္တောမြေကိုကတ္တမပရိကရာဧတနာနိဂရဏတံပြည့်စုံကြရသည်။အာဟုသောတာရိပုတ္တနာရှင်တာရိပုတ္တရာ ဣဒနာနိဗ္ဗာန်တံအိနိဗ္ဗာန်ကိုသိသိကြရိခာယမြတ်မောပြုမြင်ပြုကမေဘောနာကြောင့်ဒီကတမောအဘေဘာနိသုံးလို့သာသနာမှာရှိတဲ့ဘုရားမထေရကိုမြင်ကာယမြေဝါကောအာဟုသောအရိယောသူကြီးကိုမဲ့တော့ဣဒနာနိဗ္ဗာန်တံသိသိကြရိခာယအာဟုသောသံဃာရတံရှင်ယုခာရတံဣဒနာနိဗ္ဗာန်တံအိနိဗ္ဗာန်ကိုသိသိကြရိခာယမြတ်မောပြုခြင်းပြုက အရိယောမြတ်တော်သင်္ကေတောရှင်အားရှိပါရှိတော်မေဖို့လည်းရောက်သည်အယံမိဝါကောရှိတိတံဤအယံမိဝါကောဤတိတံဤရှင်သာရိပုတ္တရာမတိတို့မြတ်ကြီးကနေပြီးတော့ငါရှင်ကမှုကာရကံနိဗ္ဗာန်ကိုမြင်မောက်ပြုနိုင်ကုန်ရတဲ့အဲဒီမှာလမ်းရောက်ဆိုရဟာဘယ်ဟာလဲလို့ဆိုရင်ဟောဒီဟာပါတရားတိကံ သမာဓိတိသမာသင်္ကပ္ပောသမာဝါဒသမာကမ္မတောသမာအာဇီဝောသမာဝါယမောသမာတတိသမာသမာရိသမာဓိတိမံသွားမိလည်းကောသမာသင်္ကပ္ပောမံသွားခြင်းလည်းကောသမာဝါဒသမာကမ္မတသမာအာဇီဝောသမာဝါယမောသမာတတိသမာသမာရိမံသွားသုလက်တိတိလည်းကောအဲဒီမြင့်ရှိပါအစိတ်တရားဟာမေရောနိဗ္ဗာန်ကိုသွားဖို့ရတဲ့လမ်းကြောင်းဖြစ်ပါလေ ရှင်သာရိပုတ္တရာမတိပညာကြီးကနေပြီးတော့ရာကုန်အာဟုသုံးမေဘောအယံပတိပဒဣတတနိဗ္ဗာန်တပုတိကရိယာယအာဟုလောသမုခရေကံကသင်္သမုခရေကဣတတနိဗ္ဗာန်တအိနိဗ္ဗာန်ပုတိကရိယာယနိမောတိနိဟမေကောနာကြောင့်အရာကိုအိမိဒီစပန်းအကျင့်တရားပါနေသည်မိမကိုတော့လမ်းကြောင်းဟာလက်ကျင်နံပြီးကျင်နာပါလိမ့်မယ် မဲ့ဉာဏ်လမ်းကိုကြောင်းလမ်းပြီးတော့ဘာမှကိုရင်နိဗ္ဗာန်ကိုမရောက်နိုင်ဘူးလားဒါကြောင့်ပဋိပဒါကျင့်လို့စဉ်ဒီအရာကိုဤမဲ့အင်းရှိပါအကျင့်တရားဒီကံမြင်ပြီးနိဗ္ဗာန်ကိုရောက်ခြင်းလေးကိုဤတရားကျင့်လို့စဉ်ဒီမဲ့အကျင့်တရားကိုကျင့်မှတရားကိုကျင့်ရမယ်မြေကြီးကတရားတွေကိုသိကြပေါ်လာသူနဲ့ဆိုပါရင်အဲ့ဒီသိရင်းနဲ့နိဗ္ဗာန်ဆိုတာမရနိုင်ဘူးလားနိဗ္ဗာန်ကိုရလည်းရနိုင်တယ်ရောင်လည်းရောက်နိုင်တယ်မျက်မှောက်ရောမသိနိုင်ဘူးလား ဒီနေ့ဘုန်းကြီးတို့ယောဂီများသိကြမောင်းနေအားထုတ်နေတဲ့တရားတွေဟာဒီနေ့ကဒီမတရားကြီးပါ။ဘာတရားတွေအားထုတ်ကြတာလဲ။ဒီနေ့ရှင်ပါတရားတွေအားထုတ်နေတယ်။ကျောင်းအရှင်ကတခုလိုရှိမှနေတာကခေါင်းနဲ့ပြင်းနေလို့ရှိမှနေတယ်။ဒီတော့ခေါင်းနဲ့ပြင်းနေလို့ရှိမှနေတယ်ဆိုအခက်ကာမှာဘယ်လိုမဂ္ဂင်ရှင်ပါတရားတွေဘယ်လိုပါဝင်ပြီးတော့ဘယ်လိုရှိမှနေရပါလဲတရားလို့သိဖို့လုံးမလုပ်နိုင်ဘူးလား။ ယခုဝိညာဉ်ရည်ရှိနေတာပေါင်းနေလို့ရှိမှရင်လည်းမဂ္ဂင်ဖြစ်ပါမယ်။ဒီနေလို့ရှိမှနေရှိမှရင်လည်းမဂ္ဂင်ဖြစ်ပါပါလား။ကျွမ်းအင်းနဲ့ခြားနေလို့ရှိမှနေတာလည်းမဂ္ဂင်ဖြစ်ပါပါ။ခြံနေရှိလို့ရှိမှနေတာလည်းမဂ္ဂင်ဖြစ်ပါပါ။ဒီနာကြရနဲ့နာသဟတုတိတာဒီကုသသာကျန်နေပါလေရှိမှတဲ့ရှိမှတဲ့မဂ္ဂင်ဖြစ်ပါတရားလေးမပါပြီဘူးလားဗျာ။ဒီတော့ဘယ်လိုမဂ္ဂင်ဖြစ်ပါလဲပါဝင်နေတယ်လို့ဆိုရင်ဘုန်းကြီးတို့ဒီမှာဘာလဲလို့တစ်ချက်မှလည်းကြည့်ပြမှာမဂ္ဂင်တရားကြီးဝင်ဝင်ကိုပြောပြနေတယ်။ ဆိုယောဂီပုဂ္ဂိုလ်များအခုကြံပြီးတော့ကိုယ်ရုပ်ကံရဲ့ဓမ္မကံရဲ့အပိုင်းခန္ဓာကိုကိုယ်တိုင်ခန္ဓာကိုသုံးမှတ်သွားထားပြီးတော့ထိုင်နေတယ်။ထိုင်ပြီးတော့မိမိကိုရှုမှတ်ရတဲ့အာယုံဟာဝမ်းတဲ့နေရာလေးကိုသိတဲ့ပြီးတော့ရှုတယ်။အဲလိုရှုတဲ့ကာလမှာကိုယ်ရုပ်ယောဂီများဒီဘောင်းအာယုံပိန်အာယုံနဲ့ရှုနိုင်ဖို့ကြောင်းကြဆက်မှုလေးမပါဘူးလား။အဲဒီကြောင်းကြဆက်ပြီးအားထုတ်နေတာဟာသမ္မာဝါယမမြင့်ခင်ခေါ်တယ်။ ဗာမဲ့ခင်ပါလိမ့်မယ်ဒီဘောင်းနာလေးပြင်နာလေးမှတ်နိုင်အောင်ကြောင်းကြဆက်နေတာအဲ့ဒါသမဝါယမမြင့်ခင်ဟုတ်တယ်မလားဗျာအဲကြောင်းကြဆိုင်ပြီးတော့ဟိုကဘောင်းနာလေးပေါ်လာတော့ဘောင်းနေရှိဘူးလားဒီကံယုံလေးပေါ်လာတော့ပင်နေရှိဘူးလားအဲလိုရှိလိုက်တာလေးကသံဃာတတိမြင့်ခင်အမှုကုန်ပါလိမ့်မယ်ဒီသံဃာတတိမြင့်ခင်ဟောင်းရဲ့ပင်နာလေးရှိနေတာနဲ့တော့ဒီသံဃာဝေမမြင့်ခင်သံဃာတတိမြင့်ခင် ဒီလိုကောင်းရင်ပင်ရလို့ရှုလိုက်တော့ဘာအာယုံပင်အာယုံပေါ်မှာမိမိရဲ့ရှုစိတ်ကြီးကပ်ပြီးတော့မတည်နေဘူး။အဲလိုရှုရအာယုံလေးပေါ်မှာစိတ်လေးကပ်ပြီးတည်သွားတာကအာနာသမာဓိနဲ့ကြီး။ဒါနဲ့ကြီးလေ။ဟောအာယုံပေါ်မှာမသိကလေးတည်သွားပြီးပင်အာယုံပေါ်မှာမသိကလေးတည်သွားပြီးဆိုရင်ဒါသမာသမာဓိနဲ့ကြီးဖြစ်သွားတယ်။ဟုတ်တယ်မလား။အဲလိုသမာဓိနဲ့ကြီး၃ပါး၊ဘယ်နှပါးလဲ။ သမ္မာဝါယမရသမ္မာတတိရသမ္မာသမာဓိရဟောဟောဒီဒီနေ့လို့မှတ်ရင်းနဲ့ဒီသုံးပါးပါနေပြီနော်နောက်တစ်ခါကျတော့ဘုန်းကြီးတို့ဒီလိုရှိတဲ့လေးကဘောဟာယူရေးပေါ်မှာတည်နေတဲ့ခါကျတော့ဘောနေလို့ရှိလိုက်တဲ့ခါမှာဒီကြည့်ကြည့်ချင်းတင်းလာတဲ့သဘောဒုက္ခလာတဲ့သဘောလှုပ်ရှားရင်းရှားလာတဲ့သဘောမသိဘူးလား အဲ့လိုကြည့်တာအမှန်ကြည့်တာလားအမှားကြည့်တာလားအမှန်ကြည့်တဲ့အတွက်ကြောင့်မို့သံဃာဒိဋ္ဌိကောမလားမိစ္ဆာဒိဋ္ဌိကောမလားဒီလိုဆိုရင်ဒီမှာအမှန်တမ်းသိသွားပြီအမှန်တမ်းမြင်သွားရင်သံဃာဒိဋ္ဌိနဲ့တယ်ရောမပါဘူးလားနောက်တစ်ခါသံဃာသင်္ကပ္ပဆိုတာမှန်သွားကြံစီခြင်းဒီလိုဆိုင်ကျန်နေတာမဟုတ်ဘူးရှုမှတ်တဲ့အာယုပေါ်မှာရှုသေးကလေးအမှန်တိုင်းသိဖို့ စိတ်ကလေးကိုပြုပို့လိုက်တဲ့သဘောလေးပဲဥမာအားဖြင့်ဘုန်းကြီးတို့အခုဒီမှာဓမ္မယုံဘဝနေပြီးတော့လေဓမ္မယုံဘဝနေပြီးတော့ဘုန်းကြီးတို့ယောဂီများအနောက်တောင်တုံးကြီးရှိလိုက်တယ်ရှိလိုက်တဲ့အခါကလည်းကြတော့ဟိုမှာရွှေကုံဘုရားကြီးအခုရပြီဘူးလားအဲ့ဒီမှာအသိရောက်လာတဲ့ပုဂ္ဂိုလ်ဒီမှာရောက်နေတဲ့ပုဂ္ဂိုလ်ကလည်းဟိုမှာကြည့်လိုက်တာလို့ရေရိုးလေးညွန်ပြီးကြလိုက်တဲ့အချိန်ကိုဒီကနောက်ကအသက်ကကြည့်လိုက်ရင်ဘာကိုပြုရပါလိမ့်မယ် ရွှေဘုံဘုရားကြီးကြည့်လို့ရတယ်အဲ့တော့လူမျိုးမျိုးနဲ့ကြည့်လိုက်တာနဲ့ရွှေဘုံဘုရားကြီးကိုပြရတယ်လို့ပဲဒီလိုဒီမှာလည်းတမ္မာသင်္ကပ္ပဆိုတဲ့စိတ်ကြီးကအဲဒီဘောအာယုပင်အာယုပေါ်မှာညှို့ပြေးလိုက်တဲ့သဘောဟုတ်တယ်မလားဒါကိုတမ္မာသင်္ကပ္ပအဲဒီညှို့လိုက်တဲ့အခါကျတော့အမှန်တိုင်းစိတ်ချင်းတောင်းတဲ့သဘောတင်းတဲ့သဘောသုံးကံလို့ရရွေးကြတဲ့သဘောမသိရဘူးလားဒီအဲဒီမှာတမ္မာသင်္ကပ္ပမေ့ရင်ဗမေ့ခင်ပါလိမ့်မယ် ဒီတော့သမ္မာဒိဋ္ဌိရဲ့သမ္မာသင်္ကပ္ပရဲ့ကပညာမြင့်ခင်နှစ်ပါးပါမြင့်ခင်ရှင်ဘုရားကသမ္မာဒိဋ္ဌိမြင့်ခင်သုံးပါးနဲ့ပညာမြင့်ခင်နှစ်ပါးပေါင်းရင်မြင့်ခင်ဘယ်နှပါးငါးပါးဖြစ်သွားပြီဟုတ်တယ်မလားယခုဘုန်းကြီးယောဂီများရှင်လင်းမသာသနာ့ဤတာရုပ်တည်ရှင်ကစပြီးတော့စပါးတင်တာမထောက်တရားဘူးလား ရှင်မသီလသောက်တည်ထားလို့ဒီသီလကိုလုံလုံအောင်ဆောင်တင်တာပြီဆိုတဲ့ကူကမမှန်တဲ့စကားကြီးပြောသေးရလားဒီမပြောတော့ဘူးမှန်ကန်တဲ့စကားကောင်းတဲ့စကားပဲပြောတာဟုတ်တယ်မလားဗျာဟောသမ္မာကမ္မတဘောဗမာနဲ့အလုပ်တွေလုပ်သေးရလားမလုပ်တော့ဘူးဘာမှမကောင်းတဲ့အလုပ်တွေနဲ့မကောင်းမှုတွေနဲ့ရှောင်ပြီးမလုပ်တော့ဘူးနောက်ပြီးတော့ဘုန်းကြီးတို့ယောဂီများသမ္မာဝါစာသမ္မာသမ္မတသမ္မာအာဇီဝအသက်ရင်းကိုရောမသိကြဘူးလား ကဲမိမိရဲ့သီလသောက်တည်တောက်ထင်းကြတဲ့သင်္ကသတိသမ္မာဝါစာသမ္မာသမ္မာနာသမ္မာအာဒီဝဆိုတဲ့သီလမဲ့ခင်သုံးပါးရောအပြည့်စုံနေဘူးလားအဲဒီကသီလမဲ့ခင်သုံးပါးနဲ့သို့တော့ကမဲ့ခင်၅ပါးနဲ့ပေါင်းလိုက်ရင်ဒီလိုဆိုရင်ဟောနေလို့တစ်ချက်မှလည်းမဲ့ခင်ဘယ်နှပါပိန်နေလို့တစ်ချက်မှလည်းမဲ့ခင်ဘယ်နှပါကျွမ်းနေလမ်းနေကြားတယ်လို့မှတ်နေတာမဲ့ခင်ဘယ်နှပါမြင်နေကြားတယ်လို့မှတ်နေတာမဲ့ခင်ဘယ်နှပါ ဒီမသိဘုန်းကြီးတို့ယောဂီများအခုရှုတိုင်းရှုတိုင်းကမိခင်ဘယ်နှပါရှိနေဒီမိခင်ပြပအကျင့်တရားတွေကိုပွန်များအားထုတ်နေတာဟုတ်တယ်မလားအဲ့တော့ဒီဒီတရားကြီးပွန်များအားထုတ်လို့ဒီလမ်းစဉ်မှန်ကန်တဲ့အတွက်ကြောင့်လမ်းဆုံးလို့ရှိရင်ဘုန်းကြီးတို့ယောဂီများနိဗ္ဗာန်ဆိုတာမရနိုင်ပြီဘူးလား ကျင့်လန်းကျင်မှန်ရင်စခန်းမှန်ဆိုတာရောက်ပါလေဟုတ်တယ်မလားမိမိတို့ရှိနေကွန်းနေအထုတ်နေတဲ့တရားတွေကမုတ်တင်တရားတွေပါပါတရားတွေနဲ့ဒီမုတ်တင်တရားတွေကျင့်ပွားနေတဲ့ပုဂ္ဂိုလ်ဟာအကျင့်လန်းကျင်မှန်ကန်တဲ့အတွက်ကြောင့်စခန်းမှန်ဖြစ်တဲ့နိဗ္ဗာန်ကိုမရောက်နိုင်ဘူးလား လမ်းဆုံးတော့ရွာတိဆိုတာလိုလေကိုကသာကြိုးစားတာဟုတ်တယ်မလားဗျာဒါကြောင့်မို့ဒီမှာအမြင့်မှန်ရင်အကျံကောင်းလို့နှုတ်ရောအလုပ်ရောအနေရောသင်ခြင်းဒါမဲ့ဒီစိတ်ပါဆုံးပုဂ္ဂိုလ်အလုံးလုံးရင်နောက်ကိုမဆုံးနဲ့တတိနဲ့ချင်းချုပ်ပုတ်ရမယ် အလုံးစင်ရင်စိတ်ကဆွေအငြင်းနေရမည်မဂ္ဂင်7ပါးမြတ်တရားဒုတရားဟောလေဒီမဂ္ဂင်7ပါးတရားလေးကိုတို့တို့နဲ့မှတ်သားလို့လွယ်ကူအောင်ဘုန်းကြီးတို့ဒီမှာဒါလေးဆိုလိုက်ကြအငြင်းဝေးအကြံကောင်းလို့လုံရောအလုံရောအနီရောသင်ခြင်းအလုံးလုံးရင်နောက်ကိုမဆုံးနဲ့ တတိနဲ့တင်းကျူကိုရမယ်အလုံးတွင်နဲ့စိတ်ကားဆွဲအမြဲနေရမယ်မိခင်ရှိပါမြတ်တရားဒုဗယဟောကိရေ ကြံကောင်းလို့နှုတ်ရောအလုံးရောအနေရောစင်ကြင်သလုံးလုံးရင်နောက်ကိုမဆုံးနဲ့သတိနဲ့ထိချုပ်ကုန်ရမယ်အလုံးတွင်နဲ့စိတ်ကဆွဲ မြဲနေရမယ်မေတ္တိစေပါမြတ်တရားဒုက္ခယာဟောခဲ့တယ်ဟောအကျဉ်းလေးကအမြင့်မှန်ရင်ဆိုတာကဘုန်းကြီးတို့ယောဂီများတမ္မာဒိဋ္ဌိအကျဉ်းကောင်းလို့ဆိုတာကတမ္မာသင်္ကပ္ပနှုတ်ရောအလွတ်ရောအနေရောဆိုတာကနှုတ်ဆိုတာတမ္မာဝါစာအလုဆိုတာကသမ္မာကမ္မန္တအနိဆိုတာကသမ္မာအာဇီဝဟော နှုတ်ရောအလုပ်ရောအနေရောသင်ကြည်အလုပ်လုပ်ရင်နောက်ကိုမဆုံးနဲ့ဆိုတာကဟောဒီတမ္မာဝါယမတတိနဲ့ရင်းချုပ်ဖို့ရမယ်ဆိုတာဟောတတိတမ္မာတတိအလုပ်ပြင်နေစိတ်ကဆွဲအငင်းနေရမယ်ဆိုတာတမ္မာတမာတိမဂ္ဂင်၈ပါးဖြစ်သွားပြီဟုတ်တယ်မလားဘုန်းကြီးတစ်ခေါက်ပြန်ဆိုမယ်အမြင်မှန်ရဲ့အကျံကောင်းလို့နှုတ်ရောအလုပ်ရောအနေရောသင်ခြင်း အလုံးလုံးကြီးနောက်ကိုမဆုံးနဲ့တတိနဲ့ပြင်ချုံကုန်ရမယ်အလုံးတွင်နဲ့စိတ်သာသွင်းအမြင်မြင်ရမယ်မေကြီးစေပါမြတ်တရား သူဘုရားဟောခဲ့တယ်ဒီနေ့ဒီသဘာတရားကိုဘယ်သူဟောခဲ့တာလဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တယ်အဲ့ဒီမြင့်ခင်ရှင်မအရှင်နန်းစဉ်အတိုင်းကြီးကျယ်ပွားများအထုတော်မယ်ဆိုရင်ဆင်းရဲနေတဲ့နိဗ္ဗာန်မရောက်နိုင်ဘူးလား။ဘုန်းကြီးတို့ယောဂီများကရောနိဗ္ဗာန်ကိုမလိုချင်ဘူးလား။နိဗ္ဗာန်ကိုလိုချင်မှလည်းဒါပေမဲ့လို့အထုရမှာတို့ဖြင့်ကြောက်တယ် ဆိုလိုတာတော့ဒီသူကအချက်ပြီးပုံမှန်ကြီးခောက်တဲ့ကိုယ်ကြီးကြီးညိုလိုက်တာစီတန်းကိုယ်ကြီးချက်ပြီးပုံမှန်ကြီးခောက်ပြီးနေကြတယ်ကြီးညိုလိုက်တာနောက်ကြတော့အဲ့ဒီကိုယ်ကြီးကိုပဲအမြင်ကတ်တယ်ဒီကိုယ်ကြီးခဏခဏတက်ခေါင်းတယ်နာမတိုးသေးနဲ့တက်ခေါင်းတယ်စိတ်ကအဲ့လိုဖြစ်လာတာအဲ့တော့နိဗ္ဗာန်ကိုလူကျင်တဲ့တရားအားထုတ်ရမှာတော့ကြောက်နေကြတယ်မကြောက်နဲ့ဘုန်းကြီးယောဂီများဟုတ်တယ်မလား တကယ်လို့ဒီတကယ်လို့ပါအဟုတ်မရနိုင်လေဘူးလားရှင်းနေပါလေဘုန်းကြီးတို့ယောဂီများတကယ်လို့ဒီတကယ်ကိုလို့ပါတကယ်ကျေလို့သာသာတကယ်လို့လို့ရင်တကယ်ကိုရနိုင်တယ်အဟုတ်ကိုရနိုင်တယ်ဒီတော့မိမတရားကဘာမှမဝင်ရှိနေရင်ပွားနေရင်ဒီလက်ကြီးတရားတွေကိုပွားနေတာဘောင်းနေလို့ရှိတာနဲ့မြင့်ကပြင်းနေလို့ရှိတာနဲ့မြင့်ကဒီလက်ကြီးအကျဉ်းလန်းစဉ်တိုင်းကမိမိကရိုးရိုးသေးသေးနဲ့ရှင်းကြပွားများအားထုတ်သွားလို့ ယုံနာဖြစ်ဖြစ်ကစပြီးတော့ဝိပဿနာဉာဏ်လေးအဆင့်ဆင့်တက်လို့ဒီဉာဏ်လေးရင့်ကျင့်ဖြစ်ဆုံးနေဆိုရင်ဖြစ်မှုပြည့်မှုတွေပြည့်စင်ရသဲပါလေအငြင်းနဲ့မိကကိုယ်တိုင်နဲ့ဆက်ရောက်ပြီးတော့မျက်မှောက်မတွေ့နိုင်ဘူးလားဒီလိုတွေ့နိုင်ပါလေဒီလိုကသခင်မလုပ်လို့ပါတကယ်လို့ဘုရားကိုရနိုင်ရင်လူတော့လူကျင်နေဘုန်းကြီးတို့ရုပ်ဉာဏ်ကလူကျင်တာအလုံးလို့ပဲအလကားနဲ့တောင်းနေတာတကယ်လည်းတရားတော်ပြီးမပြီးနိုင်ဘူးတော့ကတလွတ်တော့နေတယ် ကြောင်းလိုက်ရတဲ့သူကလည်းနိဗ္ဗာန်ကိုလည်းပါလေလွယ်ကူသောအကျင့်မင်းအကျင့်တော်လွယ်လွယ်ကူကူမှသူကလွယ်ကူသောအကျင့်လျင်မြန်သောအတိဉာဏ်ဖြင့်နိဗ္ဗာန်ကိုမြင်မြင်မြင်မောက်ကြည့်ရသည်တဲ့သူတောင်းလိုက်တာအလုံးလုံးတဲ့နေရာကြတော့ဒီနားမှာတရားလေးတစ်ကြိမ်တိုင်းလားနာယီပဲခဏခဏမြေတောင်းထိုးကြည့်နေတာပဲနာယီပဲခဏခဏမြေတောင်းထိုးကြည့်နေတာအမှုကြတော့တကယ်မလို့ဘုန်းကြီးတို့ အညာဒေသကပုံရင်တစ်ခုကိုပဲဘုန်းကြီးတို့အညာဒေသမှာရွှေဘိုရင်မြောက်ရဲ့ဆီမှာကြပါလိမ့်မယ်ဒီမှာတော့ချောင်းကန်ဆိုတဲ့ရွာတစ်ရွာရှိတယ်။အဲဒီချောင်းကန်ရွာမှာပေါ့ဗျာအင်မတန်ချမ်းသာတယ်။ရွာသားလေးမှာရှိတဲ့လေရီလေမင်းတွေကိုလည်းညှိုးတောင်းလိုက်ရတဲ့သူကလည်းနိဗ္ဗာန်ကိုလည်းပါတယ် လွယ်ကူသောအဖြစ်မနည်းအဖြစ်တော့လွယ်လွယ်ကူကူမှလူဟာလွယ်ကူသောအဖြစ်လျင်မြန်သောအတိညာဖြင့်မိဘကိုမြင်မြန်မြင်မြတ်မောက်ပြုရသည်တဲ့ထူတောင်းလိုက်တာအလုံးလုံးတဲ့နေရာကြတော့ဒီလမ်းမှာတရားလေးတစ်ချိန်တိုင်းလာနာယူတဲ့ခဏခဏနဲ့တောင်းတကြည့်နေတာပဲနာယူတဲ့ခဏခဏနဲ့တောင်းတကြည့်နေတာအလို့ကြတော့တကယ်မလို့ဘူးဘုန်းကြီးတို့အညာရီလာကဘုန်းကြီးတွေကုလို့ပဲဘုန်းကြီးတို့အညာရီလာမှာရွှေကိုရဲ့ မြောက်ရက်စီမှာကြပါလိမ့်မယ်ဒီမှာလေချုံးကန်လန်းဆိုတဲ့ရွာတရွာရှိတယ်။အဲဒီချုံးကန်ရွာမှာသားမီးတယောက်ရှိတယ်။အမိနာမည်တော့ဘုန်းကြီးမမှတ်မိတော့ဘူး။ဒါရင်ကြီးတော့မှတ်တာဒါကမှမိသွားတယ်။သားရဲ့နာမည်ကိုတော့မှတ်မိတယ်ကိုသားရင်နဲ့ချုံးကန်ရွာမှာလေပိုင်းရှင်ကြီးပေါ့ဗျာအင်မတန်ချမ်းသာတယ်။ရွာလမ်းလေးမှာရှိတဲ့လေရီလေမင်းတွေကိုလက်ညှိုးထိုးလိုက်ရင်ရှင်းပြီ။ကိုသားရင်ရဲ့လေကွင်းလက်ညှိုးထိုးမလွယ်ဘူး။တလောက်ကြောင်လေရီပုံများတယ်။ တွန်းရည်ကမှလဲလဲချင်းဆိုတာကတော့တစ်ခေတ်ပေါ့ဟုတ်တယ်မလားဗျာအဲဒီလိုဆွေတွင်းလေးငွေတွင်းလေးဝင်နေတာကအဲဒီမှာအဲဒီလိုလဲလဲချင်းချင်းလေးချင်းဒီမှာဝင်နေတာအဲဒီမှာပွဲလန်းတပင်ပြီလို့ဘုန်းကြီးတို့အလှပွဲပြန်ပွဲကြောင်းပွဲဆိုရင်ရှင်တော်မြင်ကြတဲ့အခါကလည်းကြတော့ခုမရှိရင်ရှိတဲ့ပုဂ္ဂိုလ်တန်ကနေလောကလက်သားကြီးနှမ်းရတာလောကလက်သားကြီးနှမ်းရတဲ့အခါကျတော့ကိုယ်တိုင်အမေကြီးမှာသွားသွားနှမ်းရတာကိုယ်တိုင်အမေကတခါလောကလက်သားကြီးအများကြီးရှိတာ အဲ့လိုအများကြီးသိတော့ဘုဒ္ဓရင်ကလည်းအရွယ်ရောက်ပြီးတော့မှလည်းကြည့်ပြီးအမေသူ့ကိုပြောပေးဦးကြသူပြောတာဟုတ်တော့ဘုဂ္ဂိုလ်ဆိုတာဒီလိုပဲအမေပဲအားကိုးနေရအမေသူ့ကိုပြောပေးပါအဲ့လိုဖြစ်နေတဲ့ဒါကလည်းကြတော့အမေလို့တဲ့လူကလည်းကိုယ်စီလာပြီးတော့လုံးဝနဲ့သာငားတဲ့ပုဂ္ဂိုလ်ပဲတကားတယ်ရှိနေရတာဆွေးနေရတာဘယ်လိုလဲဒီလုံးဝနဲ့သာတယ်အလိုချင်ဘူးလားအလိုချင်တာပေါ့ဝိရှင်မူလားဝိရှင်တာပေါ့ အဲဒီလိုကိုဒေါ်ကျန်ကျတော့လေဒီပါလေးနေရတော့လေလေဒီပါလေးပြည်ရတော့လေဟုတ်ရင်လေဒီကဒါငါတို့လေဘွက်တည်ကြီးတယ်ပဲဒီစံသမားတွေကိုမဲ့လို့ဝင်းလို့သမားတွေလေးချင်းလေးတွေသမားထောင်ကျော်လို့ရတာအဲတော့သမားထောင်ကျော်လို့ရတဲ့ကျွန်တော်တို့သားမိမြောက်တွေဒိန်းစားလို့ကုန်နိုင်တယ်ဒါတွေပူရတဲ့နေရာအကုန်လုံးဒီမှာရွှေရည်လေးတွေထားရတာပဲဒါပဲဆိုဒီနေ့ဝင်းကြီးရောမလို့ဒီမှာဘူးမလို့ဒီနေ့ရှိရရင်လူကျင်တာပေါ့အဲဒီလိုအဲ့ဒီမှာ ဒီလိုဆိုတော့ကလေးမလေးတွေကဒုတိယကြီးနဲ့နှားနေရတာဆိုတော့နာနာတဲ့ပုဂ္ဂိုလ်တိုင်းကိုလည်းအမေလုပ်တဲ့ပုဂ္ဂိုလ်ကမလွတ်တမ်းဆွဲချိနေရတာတရားမကြီးတရားကြီးအောင်ဆိုပြီးတော့ရှိရတာအမေကလည်းအဲလိုနဲ့သုံရကျုံတဲ့ခါကျတော့သူတို့ရေကသွားအလူတန်းဆိုရင်ဘုန်းကြီးတို့တောရဒေသကအမျိုးသမီးတွေသုံးနေတာအဲလိုသုံးပြီးတော့ရေကသွားရင်းကနေပြီးတော့လေဝင်းကြီးမြင်ရတဲ့ခါလေဝင်းကြီးကလည်းဒီခါနဲ့သွားတွေကမဲ့ဝင်းပြီးတော့နေတာဟုတ် နဲ့ဝင်းပြီးတော့နေတဲ့အခါကလည်းကြတော့အဲ့ဒီအကြောင်းနဲ့ပတ်သက်ပြီးကိုယ်တိုင်ရဲ့အကြောင်းနဲ့ပတ်သက်ပြီးဆိုတာအဲ့ဒီကိုယ်တိုင်ရဲ့ကြီးရတယ်ပဲသူပြီးတဲ့အချိန်ကစပြီးရေခါမှမချိုးဘူးလေအဲ့ဒီမှာရေခါမှမချိုးဘူးဆိုရင်ဘလောက်ငါးဆုံးလဲဆိုတာစဉ်းစားတာရှိတော့သူလာရင်အကြောင်းမျိုးမျိုးပြပြီးနန်းနန်းကထသွားတဲ့လူကြီးရှိတာပဲအဲ့တော့ကိုယ်တိုင်ရဲ့ရေကြောက်တာဘယ်လိုမှသူ့ကိုမနာသေးရင်အဲ့ဒါကြီးတာကြိုက်တာ တာရင်ကြီးတော့လာခဲ့ပွားမင်းတော့ရေဦးနဲ့ကိုရေတောင်းချနိုင်တယ်ဆိုရင်အဲ့ဒါလားကုန်လာတော့ပြီးတော့တာအဲအဲ့လိုကိုရေကြောက်တဲ့ပုဂ္ဂိုလ်တွေတော့ရေကမချိုးဘူးရေမချိုးတော့လည်းပဲဒီကုလုံးကနန်းစုံနေတာကြီးတတ်တာအဲဘုန်းတော်ကလည်းမကြည့်တဲ့ပုဂ္ဂိုလ်ဆိုတော့မကြည့်လို့လည်းရေမချိုးတာဖြစ်မှာပေါ့အဲ့ဒါလေအဲဒီမှာကလေးမလေးတွေကရေကြီးရေခတ်သွားရင်ကနေပြီးတော့လေကွင်းကြီးရေတဲ့ခါကျတော့ဟိုလေတော်ကြီးကြီးလိုချင်းလို့ဆိုတယ်သူတို့က လေလုံးကြီးကလည်းတခါရဲ့တချို့ကတိုးဆိုတာဝင်းကြီးသွားနေရတာသူတို့ကရွာနားနေတယ်ဆိုတော့လေလုံးကြီးကလည်းကြီးကြီးလေလုံးကြီးရင်လူချင်းလို့ဆိုတယ်ပြီးတော့ကြတော့ကိုတန်ရင်မူရင်ရှင်းရှင်းပြောရအဲ့တော့လေတော်ကြီးကိုမြင်လို့ဒုကျင်နေဒါပေမဲ့ကိုတန်ရင်ကြီးမြင်တဲ့ခါကျတော့ပါတယ်နဲ့အခုဘုန်းကြီးတို့ယောဂီများဒီတိုင်းရှိနေတယ်နိဗ္ဗာန်တော့လိုချင်တယ်တရားတို့ကိုကြတော့ဘာဖြစ်နေလဲရှိနေဖြစ်နေတာ ဒါကြတဲ့ဘုမအချက်ပြီးသုံးပုံလေးခေါက်လိုက်တယ်ဆိုရင်မသိနိုင်ဘူးနာယူနှံ့ကြည့်အစိုးရရှိသေးတယ်ခေါက်ပြီအဲလိုဖြစ်နေတာအဲလိုမင်းမှလည်းဘုန်းကြီးတို့ဒီတိုင်းမှာဆိုရင်မင်းမှလားဝင်းမှလားဗျာဒါမျိုးမဲ့လို့တကယ်တမ်းရှိနေပွားနေအားထုတ်နေနေဆိုပါရင်မှတ်ချက်တိုင်းမှတ်ချက်တိုင်းမှာဘုန်းကြီးတို့ယောဂီများတစ်ချက်မှတ်လိုက်တာနဲ့တစ်ချက်ကိလေသာမငြိမ်းဘူးလားသောကဘုန်းကြီးတို့ပြောခဲ့ပြီလေလောဘကင်းတာပါလေ ဒေါသမောဟပြင်းတာပါလေဒီတော့ကောင်းတာပိန်တာလေးကိုယောဂီပုဂ္ဂိုလ်များကရှုမှတ်နေတယ်ဆိုရင်မှတ်ချက်တိုင်းမှတ်ချက်တိုင်းမှာလောဘတွေဒေါသတွေမောဟတွေမကင်းနေဘူးလားဒီတော့တရင်ကနိဗ္ဗာန်ကိုမျက်မှောက်မကြည့်ရဘူးလားတကယ်ရှုမှတ်ရင်တကယ်နိဗ္ဗာန်ကိုမျက်မှောက်မကြည့်နိုင်ဘူးလားဟင်ဘုရားပြုနိုင်တယ်ဒါကြောင့်ဒီမဲ့ခင်တရားတွေကိုဘုန်းကြီးတို့ယောဂီများက ကျိုးသွားပါရှုပါဝါပါဟုတ်တယ်မလားဒီဘောင်းနာပိန်နာလေးရှုနေရင်းနဲ့လည်းမိဘကိုမျက်မှောက်မသိနိုင်ပေဘူးလားသိနိုင်တယ်မိဘဆိုတာဝေကြီးလားနီးလေးလားမင်းမင်းလေးရဲ့ဝိရောယောဂီများတစ်ချက်မှနိုင်ရင်တစ်ချက်ငြိမ့်နေကြည့်တာတစ်ချက်ငြိမ့်လို့ရင်တစ်ချက်မိဘကိုမျက်မှောက်မသိပါဘူးလားလက်ချက်မှရင်လက်ချက်ငြိမ့်နေတဏှာရင်မှရင်တဏှာရင်ကြည့်နေတာမငြိမ့်နေဘူးလားတဏှာရင်လုံးလုံးလေးပါငိုးပါဖြစ်နေရတယ်မျက်မှောက်ကြည့်ရတာပဲဟုတ်တယ်မလား ဒါကြောင့်မို့နိဗ္ဗာန်ဆိုတာအဝေးကြီးမပါဘူး။နိမိတ်ပါကိုကကြိုးစားပြီးရှုဖို့တာလိုတယ်ဟုတ်တယ်မလား။ရှုနေရင်ကောင်းတာပညာလေးမှန်ရင်းနေတဲ့နိဗ္ဗာန်ကိုမရောက်နိုင်ဘူးလား။မျက်မှောက်မပြုနိုင်ဘူးလား။ကဲဆိုနိဗ္ဗာန်ဆိုတာတကယ်မဝေးဘူး။လွယ်လွယ်ကလေးနဲ့ရောက်နိုင်ပါသည်။ဟောင်းတိုင်းမှာပင်ဉာဏ်ရှင်ရှုတော့ ဟောမြင်ကလေးနဲ့ရောက်မြင်ရောက်မြင်သင်္ခိုင်းမာရင်ဉာဏ်ရှိရှုတော်သင်္ခိုင်းကလေးနဲ့ရောက်မြင်ရောက်မြင်သတိပဋ္ဌာန်အလုတ်ကံဖြင့်အဟောတံပါကံမီရီ ရှင်တော်ဘုရားဟောနေကြတရားအမြတ်ကြီးအဲဒါကြောင့်တရားအမြတ်ကိုအားဆိုင်ဆိုရမည်ဒီလိုနိဗ္ဗာန်လိုချင်ရင်လွယ်လွယ်လေးပါဟုတ်တယ်မလားဗျာ။ဘာဝနာပညာလေးကိုရှုတဲ့အခါမှာဘာရှင်ရှုရမလဲ။ ဉာဏ်ရှင်ပြုရမယ်ဉာဏ်မပါဘဲနဲ့နမောတတ္တအလုပ်ဆိုလို့ဆိုနေလို့ရပါမလားတကယ်ကောင်းနေလို့ရှိမှရင်ကောင်းတဲ့တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားယူကျမ်းနေတဲ့သဘောမသိရဘူးလားအိမ်နေလို့ရှိတဲ့ခံမှလည်းပဲတင်းတင်းချင်းတူချင်းရွေ့တဲ့သဘောညော့သွားတဲ့သဘောမသိရဘူးလားအဲ့လိုဉာဏ်ရှင်ပြီးတော့ရှုသွားရင်လောဘတွေဒေါသတွေမောဟတွေဝင်နေနေရတာအဲ့လိုဆိုရင်လောဘဒေါသမောဟကြီးနေတဲ့နိဗ္ဗာန်ကိုကိုယ်တိုင်ရှုနေရင်လည်းမျက်မှောက်မသိရဘူးလား သိရပါတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများကသေကူတော်အကျင့်ဆိုတော့ဘုန်းကြီးကအလွယ်ဆုံးပြောနေရတာ။နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့အလွယ်ဆုံးတရားရှိတရားပဲဟုတ်တယ်မလား။တစ်ချက်မှရင်တစ်ချက်နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်။နှစ်ချက်မှရင်နှစ်ချက်မပြုနိုင်ဘူးလား။ဒါကြောင့်မို့ဒီတတိပဒံမြင့်ခင်တရားတွေရှုပွားအထုပါဒီတတိပဒံမြင့်ခင်တရားတွေကနိဗ္ဗာန်သွားဖို့ရာအတွက်လမ်းကြောင်းနေတဲ့အာဟုသောသဘုခာရကငါရှင်သဘုခာရက ဣန္ဒတံနိဗ္ဗာန်တံဤနိဗ္ဗာန်ကိုသိသိလျာယမျက်မှောက်ကြည့်ခြင်းကမေဃလံကြောင့်ဒီယံကိုဤမေခင်ဖြစ်ပါခြင်းတရားသိတာလျင်ဒီပฏิပဒအခြင်းလံသိသည့်အယံကိုဤမေခင်ဖြစ်ပါခြင်းတရားသိတာလျင် သဘုခရကတဲ့ဟောဒီမြခင်จิตပါရှင်တရားအနိဗ္ဗာန်ကိုသွားရလမ်းကြောင်းနဲ့နိဗ္ဗာန်ကိုရောက်ဖို့ရတဲ့အတွက်အပြင်လမ်းပြင်ပဲလို့ဒီလိုရှင်သာရိပုတ္တရာမထေရသူမြတ်ဖြေကြားလိုက်တဲ့ဆိုရင်အဲဒီမှာသဘုခရကပထမကသိက္ခူသဘောချက်ရှင်းတတ်သွားတယ်။အရင်ကရတို့ရဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောကြားတဲ့လမ်းကြောင်းမှာသိပြီးကောင်းနေဗျာ။အဲဒီလမ်းကြောင်းပေါ်မှာရှင်ဘုရားတို့ဟာမမေ့မလျော်ပဲနဲ့ပွားများအားထုတ်ပြီးတော့ အာထုပွားဖို့ရသင့်ပါတယ်တရားတဲ့ဗတ္တေကောအာဟုတော့မဲ့ကောဗတ္တေကပฏิပဒဧတတံနိဗ္ဗာန်တသစ္စီကရိယာယခရိသပနာဟုသောတာရိပုဒ္ဓအပမဒာယတိတခါလေသူကနေပြီးတော့ထောက်ခံပြီးတော့ပြောလိုက်တယ်အာဟုသောတာရိပုဒ္ဓငါရှင်တာရိပုဒ္ဓရာဣန္ဒလံနိဗ္ဗာန်တတိဧတတံနိဗ္ဗာန်တဤနိဗ္ဗာန်ကိုသစ္စီကရိယာယမျက်မှောက်ပြုခြင်းကသစ္စီကရိယာယမျက်မှောက်ပြုခြင်းအကျိုးငါ မေကိုလမ်းကြောင်းဒီပတ်တဲ့ကိုကောင်းလာပါပြီ။သူများတို့ရဲ့မိဘကိုပွားရလမ်းကြောင်းကြီးကတော့ဒီအမတန်မှဖြုံတတ်ပါပြီတဲ့တရားအမတန်မှကောင်းလာပါပြီတဲ့ပရိဝရသင်္လန်းသေတိပတိကကောင်းလာပါပြီ။ရှင်တရားတို့ရဲ့ဒီဘံရောက်ကြောင်းသင်္လန်းခြင်းအားလည်းအမတန်မှမှန်ကန်ကောင်းမွန်လာပါလေ။ဒါကြောင့်အာဟုသောတာရိပုတ္တရာငါအရှင်တာရိပုတ္တရာအပမဒါယမမိမလျောခြင်းဟာ ရှင်ဝင်ရတို့ရဲ့ဒီအကျင့်တရားကိုမိဖို့မသိဘူးဗျာ။ထောက်ခံပြီးတော့အပြုတိတ်ကျွန်းသွားလိုက်တာ။ဟောတော်တာရိဘုဒ္ဓရာငါရှင်သာရိဘုဒ္ဓရာအပမဒါယမမိမရေဟောခြင်းကအပမဒါယဆယမလည်းမမိရယမလည်းမမိသွားရမှလည်းမမိမယောင်းရမှလည်းမမိခြင်းဆိုတဲ့အပမဒါတရားလက်ကင်ချပြီးတော့ရှုမှပွားများအထုတ်ခြင်းကအပမဒါယမြင်ရမှလည်းမမိကြားရမှလည်းမမိနားရမှလည်းမမိ သာယမမမေ့စေကိုသင်္သာကျန်စီရမှလည်းမမေ့ခြင်းဆိုတဲ့အပမရာတရားလက်ကြိုက်တတ်ပြီးတော့မမေ့မရောရှုမှပွားများအထုရှိငါအလင်းသာပါဏသိမိဝတော်အတိတာလျင်သည်ဒီတိဤသို့အဝတ္တာကောင်းစွာမတွေ့လျောက်သာပါပြီတော်တည်းအဲဒီလိုသဘုကာရကပါဝိကမိတိတော်အရှင်မယ နိဗ္ဗာန်ကိုရောက်တဲ့သွားရလမ်းကြောင်းကြီးအားလည်းပဲဖြောက်တန်းပြီးတော့ပုံမှုလိုက်တာအရှင်များတို့နိဗ္ဗာန်သွားရလမ်းစဉ်ဆိုရဲ့အရှင်တရားကြီးကလည်းပဲအင်မတန်မှမုံမြလိုက်တာကောင်းလိုက်တာဒီလောက်ကောင်းမုံမြမြတဲ့အရှင်တရားကြီးကိုအရှင်ဘုရားများမမေ့မယုံမပေါ်မစားဘဲနဲ့အမြဲတမ်းရှုမှပွားများအထုတ်ပြီးတော့သွားတဲ့မှာတဲ့ဘုရားလို့တခါလေးထောက်ခံပြီးတော့အပိလျှောက်တန်းပြီးတော့သွားတယ်ဘုန်းကြီးတို့ယောဂီများလည်းပဲအဲဒီသဘုဒ္ဓရကဘယ်ဘယ်ကြီးလျှောက်တာတလို့ပဲ ရသော်ဘုရားဟောကြားကြတဲ့မိဘယောက်ျောင်းအကျင့်နန်းကြီးကတော့မကောင်းပြီဘူးလားဗျာအဲ့ဒီနန်းကြီးတိုက်ခြင်းကြောင့်ပွားများအထုပြီးတော့အပမရတရားနဲ့ပြန်ကြပြီးတော့ပွားသွားလို့ရှိရင်မိဘဆိုတာမရနိုင်ပြီဘူးလားတခြားရဲ့အတွင်းနဲ့ရောမရနိုင်ပြီဘူးလားတမအတွင်းနဲ့ရောမရနိုင်ပြီဘူးလားရနိုင်ပါပြီဒါကြောင့်ဘုန်းကြီးတို့ယောဂီညာမိဘဆိုတာပါနေလို့နေရင်အရှင်းနိုင်ပြီဘူးလားနံပါတ်1ရှင်းလိုက်မိဘဆိုတာပါပါလိမ့်မယ်ငြိမ်းတဲ့သဘောပဲပါရင်ငြိမ်းတာလေ ဒီဝတ်သိရဲ့ဒီငြိမ်းနာယုံနာသိရဲ့ဒီပါဖြစ်လေယုံသိရဲ့ဒီငြိမ်းနာနာသိရဲ့ဒီငြိမ်းနာပါပါလိမ့်မယ်နိဗ္ဗာန်နောက်တစ်ချက်ကြည့်ကြည့်အောင်နိဗ္ဗာန်ဆိုတာပါလေရှားကနာကိနာဒေါသကိနာမောဟကိနာရှားကဒေါသမောဟကိနာပါပါလိမ့်မယ်ဒီအချင်းမျိုးပြောရင်ယာကကိနာနိဗ္ဗာန်ပဲဒေါသကိနာနိဗ္ဗာန်ပဲမောဟကိနာပါပါလိမ့်မယ်အဲဒီယာကဒေါသမောဟကိနာနိဗ္ဗာန်ကိုရောက်ခြင်းဖြင့်တရားတွေပွားရမယ် အဲဒီမဂ္ဂင်ကျမအရှင်တရားတွေကိုမမိမလေးကိုပွားများအားထုတ်သွားရင်အဲဒီရာဂဒေါသမောဟကင်းတဲ့မိဘမရောက်နိုင်ဘူးလားဒါကြောင့်အလင်းစာဗလာဝတ္တသာရိပုတ္တအပမဒါယတိအာဝတ္တသာရိပုတ္တငါရှင်သာရိပုတ္တရာအပမဒါယမမိမလေးကိုခြင်းကအပမဒါယတိမဂ္ဂင်ကျမအရှင်တရားတွေကိုမပြတ်မလားတဏ္ဍအနေအချင်းနေနေညညသက္ကံမြင်မြင်နာရည်တဲ့မပြတ်မလားရှုမှပွားများအားထုတ်ခြင်းက အရိသာပါဏပိယောတို့အတိဓာရီဒီတိဤသို့အဝတ်သာကောင်းစွာမသွေးလျောက်ကြပါလေတော့တည်းိမာယဆိုတရားသိရမယ်။ဣမာယဆိုတဲ့အခါကျတော့လေယနေ့ရခုကြတော့ရပ်ပြရမယ်နော်။ကဲဆိုဣမာယ Yeah.